အခန်းကြီး35အငယ်1မှ4အိုထာဝရဘုရားအကျွန်ုပ်၌ဆန့်ကျင်ဘက် ပြုသောသူတို့ကိုဆန့်ကျင်ဘက်ပြုတော်မူပါအကျွန်ုပ်ကိုစစ်တိုက်သောသူတို့ကို တိုက်တော်မူပါဒိုင်းလွားကိုကန်၍အကျွန်ုပ်ကိုကူညီခြင်းဟံထတော်မူပါအကျွန်ုပ်ကိုလိုက်သောသူတို့ရှေ့၌လှံတော်ကို ရွယ်၍စီးတားတော်မူပါငါသည်တင်၌ချမ်းသာပေးသောသူပေကြီးဟု အကျွန်ုပ်၏ဝိညာဉ်အားမိန်တော်မူပါ အကျွန်ုပ်အသက်ကိုရှာသောသူတို့သည် အရှက်ကွဲ၍မျက်နာပြက်ကြပါစေသော အကျွန်ုပ်ကိုအန္တရာယ်ပြုမိဟုကြံစီသောသူတို့သည်လှန်ခြင်းကို ခံရ၍ရှက်ကြောက်ခြင်းသို့ရောက်ကြပါစေသောအငယ်9မှ10ထိုသူတို့သည်လေတိုက်သောဖွဲကဲ့သို့ဖြစ်ကြပါစေသောဒါဝရဖျားဤတမန်သည်လည်းသူတို့ကိုလှဲပါစေသော သူတို့တွားသောလမ်းသည် မိုက်သောလမ်း ချိုးသောလမ်းဖြစ်ပါစေသောထာဝရဘုရား၏တမန်သည်လည်းသူတို့ကိုလိုက်ပါစေသောအကြောင်းမရှိဘဲအကျွန်ုပ်အဖို့ကြော်ခွင်းကိုဝှက်ထားကြပါပြီအကြောင်းမရှိဘဲအကျွန်ုပ်အသက်ကိုတတ်เสียဖို့တွင်းကိုတူးကြပါပြီထိုသောသောသူသည်အမှတ်တမဲ့ပျက်စီးခြင်းသို့ရောက်ပါစေသောမိမိဝှက်ထားသောကြော့ခွင်းသည် မိမိကိုကြော့မိပါစေသောမိမိတွင်တဲသို့မိမိကြပါစေသော သို့ဖြစ်လျှင်ငါ၏ဝိညာဉ်သည်ထာဝရဘုရားကို အမိပြု၍ဝမ်းမြောက်ခြင်းရှိလိမ့်မည်ကယ်တင်တော်မူခြင်းအကြောင်းကိုလည်းအမိပြု၍စိတ်ရှင်လန်းမြူးတူးခြင်းရှိလိမ့်မည်အကျွန်ုပ်အယိုးရှိသည်များတို့ကလည်းအိုထာဝရဘုရားအစိုးတရားပြုသောသူ၏လက်မှဆင်းရဲသားကိုနှုတ်တော်မူ၍လူယူဖြစ်စည်းတတ်သောသူ၏လက်မှဆင်းရဲငတ်မို့လျက်ခံရသောသူကိုချမ်းသာပေးတော်မူတတ်သော ကိုတော်နှင့်အဘယ်သူတူပါသနည်းဟုလျှောက်ဆိုကြမည်အငယ်7မှ16မမှန်သောတက်တေတို့သည်ပေါ်လာ၍ငါမတိသောမှုပြစ်တို့ကိုငါအပေါ်မှာတင်ကြ၏ငါပြုသောခြေဆုအတွက်သူတို့သည်ငါအသက်ကို လူယူခြင်းဒီဟုသော မကောင်းသောအရာကိုဆက်ပေးကြ၏ငါမူကားသူတို့၌အနာယောဂါဆွဲသောအခါရှော်တီအဝတ်ကိုဝတ်ဆင်လျက်အစာကိုရှောင်၍ ချိုးချံစွာကျင့်လေ၏ကိုရင်တွင်ကိုမျက်နှာပြုလျက်ဆုတောင်းလေ၏သူတို့ကိုငါ၏မိတ်ဆွေငါ၏ညီအကိုကဲ့သို့သဘောထား၍ငါပြု၏ကိုအမိကိုအောင်းမေ၍စိတ်မသာညှီးတွားသောသူကဲ့သို့ကြမ်းတမ်းသော အဝတ်ကိုဝတ်လျက်တမိုင်မိုင်နေလေ၏ငါလဲသောအခါမူကားသူတို့သည်ဝမ်းမြောက်၍စီဝေးကြ၏ရိုက်ပုတ်သောသူတို့သည်ငါတစ်ဖက်၌စီဝေးကြ၏သူတို့ကိုလည်းငါမတိရ မရမနေဘဲငါကိုဆွဲဖြတ်ကြ၏ပွဲ၌ခစားတတ်သောလူဆိုးတို့နှင့်အတူငါကိုအံသွားခဲကြိတ်ကြ၏ငယ်၁၉မှ21။အိုထာဝရဘုရားအဘယ်မျှကာလပတ်လုံးကြည့်ရှု၍နေတော်မူမည်နီ။အကျွန်ုပ်အသက်ကိုသူတို့ပြုသောဘေးဥပါမှ၎င်းအကျွန်ုပ်အချစ်ဆုံးကိုရှင်သေးတို့မှ၎င်းကယ်လွတ်တော်မူပါ ကျေးဇူးတော်ကြီးလှပါ၏ဟု မဟာပရိသတ်အလယ်မှာအကျွန်ုပ်ဝန်ခံပါမည်။များစွာသော လူစုတွင်ကိုရော့ကိုချီးမွမ်းပါမည်။မဟုတ်မမှန်ဘဲအကျွန်ုပ်ကိုရံဘက်ပြုသောသူတို့သည် အောင်ပွဲကို မခံကြပါစေနှင့်။အကြောင်းမရှိဘဲအကျွန်ုပ်ကို မုံသောသူတို့သည် မျက်စိဆွေပြခြင်းကို မပြုကြပါစေနှင့်။ အကြောင်းမူကားသူတို့သည်အမှုငြိမ်းစေသော စကားကို မပြောကြပါ။ငြိမ်ဝပ်စွာနေသောပြည်သားတို့တဘက်၌လျှို့ဝှက်သော အမှုများကိုကြံစည်ကြပါ၏။အကျွန်ုပ်ကိုပစပ်ဟ၍အေ့ဟေ၊အေ့ဟေ၊ငါတို့သည်ကိုယ်မျက်စိနှင့်မြင်ရပြီဟု ဆိုကြပါ၏။အိုထာဝရဘုရား၊ကိုယ်တော်သည်သိမြင်တော်မူ၏ ။အိုဖျားရှင်တိတ်ဆိတ်စွာ နေတော်မူပါနှင့်။အကျွန်ုပ်နှင့်ဝေးဝေးနေတော်မူပါနှင့်။အကျွန်ုပ်၏ဖျားသခင်အကျွန်ုပ်၏အရှင်အကျွန်ုပ်၌ရောက်သောအမှုကို စီရင်တော်မူမည်အကြောင်း ကိုကိုနှိုးဆော်၍ထတော်မူပါ။အကျွန်ုပ်၏ဖျားသခင်သာရဖျား ကိုယ်တော်သည်ဖြောင့်မတ်တော်မူခြင်းနှင့်အညီအကျွန်ုပ်အမှုကို ဆုံးဖြတ်တော်မူပါ သူတို့သည်ကျွန်ုပ်ကိုနိုင်၍ဝမ်းမမြောက်ကြပါစေနှင့်အဲငါတို့အလို ပြည့်စုံပြီဟုမအောင်မေ့ကြပါစေနှင့်။ငါတို့သည်သူ့ကိုမျိုပြီဟုမပြောကြပါစေနှင့်။အကျွန်ုပ်၌ဘေးရောက်သည့်အကြောင်းကိုဝမ်းမြောက်သောသူအပေါင်းတို့သည်အရှက်ကွဲ၍မျက်နာပြက်ကြပါစေသော။အကျွန်ုပ်တစ်ဖက်၌ကိုကိုချီးမြှောက်တတ်သောသူတို့အပေါ်မှာ အတရေပြက်ခြင်းနှင့် ရှက်ကြောက်ခြင်းတက်ရောက်ပါစေသောအကျွန်ုပ်၏ဟုတ်မှန်ခြင်းတစ်ဖက်၌နေသောသူတို့သည်ရှင်လန်းစွာတည်ခြင်းဆို၍ ဝမ်းမြောက်ကြပါစေသောမိမိကျွန်၌ချမ်းသာတိုးပွားခြင်းအကြောင်းကိုနှစ်သက်တော်မူသောသာရဘုရားသည်ဘုံကြီးတော်မူစေတည်းဟု သူတို့သည်အစင်မပြတ်မွဲ့ဆိုကြပါစေသောအကျွန်ုပ်သည်လည်းကိုရောဤဖြောင့်မတ်တော်မူခြင်းအကြောင်းအရာကိုမွဲ့ဆို၍အစင်မပြတ်ကိုရောကိုချီးမွမ်းပါမည်